လေးကတတိယမဟာပြစ္ဆကနာရှင်းလင်းပြနေရင်ကတသဘောတွေယုံနာသဘာဝခန္ဓာစိတ်ဓာတ်ဝိညာဉ်ဆိုတာနေတယ်နောက်နိုင်ငံသားတွေဆိုလို့ရှိရင်ခန္ဓာတို့ ယုံနာလို့အဲဒီလိုသုံးလုံးကြီးသုံးလုံးလာရဲ့ဓာတုသက်ဆိုတဲ့အနေသုံးလုံးကြီးကိုပြောရင်သဘောပေါက်လာတာမလို့မရေကဓာတုသက်ဆိုတဲ့အနေနဲ့သုံးလိုက်ပါတော့ဓာတုဆိုတာသူတော်ဘာသူဆောင်းနေတာသူကဘာသူဘောတရားတွေကိုထည့်ပြီးတော့သူကသူအရှိအရှိတိုင်းပဲ သူ့အားဖြင့်ကိုကြားတဲ့အခိုက်တော့မှာအတန်ကိုလက်ခံဖတ်ယူတဲ့နာအစီတဲ့တစ်မျိုးပါအဲ့ဒီစိတ်ကဘုရားမှာထည့်ကြည့်လိုက်တော့စိတ်ကံကြောင့်ဒီခုစိတ်ကုသအာဟာရအကူကြီးတဲ့စိတ်ဓာတ်တွေဟာစိတ်ရဲ့အရှင်သာလေးသူတော်သူဆောင်တယ်သူတော်သူဆောင်တယ်ဆိုတာ သူ့သဘာဝတိုင်းရှိနေတဲ့အကြောင်းတွေကြောင့်အဲဒါဓာတ်ခေါ်ဓာတ်ပါလာတာအဲဒါအခန္ဓာနေနဲ့ဖြည့်စားတာအပပိုင်းတွေကနာအပြင်မှာလာပြီးတော့အသက်ထနဲ့တိုက်ခတ်ပြီးတော့ပေါ်နေတာထိတိုင်းနေတာပါတိုက်တာအလိုရဲ့လည်းပဲအပပိုင်းရှိနေတာအတိုက်တာကခန္ဓာသွားရောက်ပြီးတော့တိုက်ခတ်ပေါ်တဲ့အခါမှာ ကြားကြည့်တဲ့စိတ်ကလေးရောဒီကလေးတွေကြားရတယ်။ကိုယ်ကိုယ်ကြီးတို့ပြောတဲ့အတန်လေးတွေအတိုက်တဖြစ်တဲ့အတန်လေးတွေပါလေ။ယောဂီတို့ရဲ့နာပါခန္ဓာဖြစ်တဲ့နာပါတိုက်ကပေါ်နေတော့ဒီကလေးတွေကြားရတာပေါ့။ဇေဘဝတာပြည့်တဲ့ပုဂ္ဂိုလ်ကတော့ဒါကြားလိုက်တာလည်းအတိတ်ပဲရှင်းရှင်းလေးရတယ်။ ။ဒီမှာစကားပြောတဲ့ပုဂ္ဂိုလ်ကတော့အတန်လောက်တန်ကြားတော့အလေးကြီးတော့မရှိဘူးပေါ့။တခါသတိရဲ့ပါတာနဲ့ကြောက်လည်းပြီးတော့ကြောက်ကြတဲ့ခါကျတော့လည်းအတန်လေးကြားတယ်။အလေးကြီးကိုလည်းကြည့်ပြီးသွားတယ်။အဲဒီဇာတိရဲ့စိတ်ဇာတိရဲ့စိတ်ရဲ့နောက်ဆင်ပါကြားရတဲ့အတာရဲ့အနက်တွေပဲကိုသိနေတဲ့စိတ်စိတ်ကြီးရ တစ်ခေတ်ကပြောတာကိုပဲမျိုးမျိုးကြောက်နေလို့ဖြစ်တာစဉ်းစားနေရတယ်ဒီမှာတော့အဲ့ဒါအပွင့်တက်ခေါ်ရတယ်နောက်တစ်ခါအတန်းနဲ့စိတ်နဲ့ဆုံကြည့်တဲ့သဘောဖတ်တာခေါ်ရတယ်ရှားသိလို့ခေါ်ရတယ်ရှားသိရှားသိသာကျွေးတဲ့ကာလေးကြားလို့ရှိရင်နောက်ဆောင်လို့ကောင်းတယ် ကြာကြာစိတ်ကကြာအတန်လေးကြားလို့ရှိရင်လည်းနောက်တော့အကောင်းပါလိမ့်မယ်။အကောင်းဆုံးခံစားမှုတွေဖြစ်နေတယ်။လက်ချခံစားခေါ်ပါတယ်။ကြာတိကြာတိကြာခံစားပါတယ်။ဒါကအခွင့်တက်ခေါ်ပါတယ်။ဒီခွင့်တက်ဟာအကြောင်းကိုရေးသေးလို့ရှိရင်တော့ဖြစ်တယ်။နာကြည့်တဲ့အတန်နဲ့ ရုပ်တရားချင်းခန္ဓာနဲ့အတိုက်ဆိုင်ထိကလည်းတဲ့ခန္ဓာဒီခန္ဓာဖြစ်ပေါ်လာ။ဘောင်လူများနေရာရှိတဲ့ပေါ်လေ။စားလိုက်လို့ရှိရင်အဲဒီဘောင်လူရဲ့အောက်ကလောင်စာပေါ်လေ။ပြီးလောင်လာတယ်ပေါ့။ဘောင်လူနဲ့နေရာရှိတဲ့မတွေ့သေးရင်လောင်စာမှာမိရရှိသေးဘူးပေါ့။ အောင်လို့နဲ့လေအောင်ရှိတဲ့တွေ့လိုက်တဲ့တစ်ခုပေါင်းလိုက်တဲ့အခါမှာအဲ့ဒီတစ်ခုပေါင်းအကြောင်းအကြောင်းမျိုးဟုတ်ရောက်ပြီးတော့ဖြစ်လာတယ်ဒီကိုလေးရစာလောက်ပြီးတော့လာတယ်ဆိုတော့အဲ့ဒါအခွင့်အရေးပေါ့မဘလူကခန္ဓာဝဏ္ဏယောက်ရှိကအတိုက်ကြတိုက်ကနေရောပူဇက်ကနေပြီးတော့ဘာမလို့လာပြီးတော့တိုက်ခတ်ပေါ်တဲ့အခါမှာအောက်မှာ ဒီဘုရားကနီးဖြစ်လာတော့အခွင့်တော့ပါတယ်။အဲတော့ကာလတိုက်တာပွင့်တိုက်ကြည့်ရတာလေ။ဒီရောက်မှာပုဂ္ဂိုလ်သတ္တဝါဆိုတာရှာလို့ရအောင်။အထူးအားဖြင့်ဇီဝတ္တဆွဲလန်းတဲ့ပုဂ္ဂိုလ်ရောပရမတ္တဆွဲလန်းတဲ့ပုဂ္ဂိုလ်တွေဒီထဲမှာအသက်ရှင်နေတဲ့အကောင်လေးတွေရှာလို့ရအောင်။အဲဒီအသက်ရှင်နေတဲ့အကောင်လေးကိုထိတ်ချုံနေတဲ့ပရမအတ္တဖန်ရှင်ကြီးဆိုတာလည်းရှာလို့ရအောင်။ ဈာတိဈာတိဈာခံစားတဲ့အကျိုးတရားဟာဟိုကနာအခန္ဓာနဲ့အတန်လိုက်တစ်ခုပေါင်းစပ်ပြီးတော့အကြောင်းရင်းလို့ရှိရတာပဲခန္ဓာတိုက်တာမဆုံးကြည့်ဘူးဆိုလို့ရှိရင်ဘယ်လောက်ပဲဒီလိုရှင်နေထောင်နဲ့တောင်းနဲ့တိမ့်နဲ့ရှိပြီးတော့ကြားစီလို့လုပ်လို့မရပါဘူးအကြောင်းရင်းလို့ရှိရင်တော့ ပွင့်တတ်ခေါ်တဲ့ကြားပြည့်တဲ့စိတ်ကိုရှိရအောင်ဒီလိုရှိမှဟန်တာလို့မရပါဘူးဒီရဲ့ပါသူရဲ့ကံမှာအသက်ရှင်နေတဲ့အကောင်လေးဆိုတော့လည်းမရှိဘူးအဲ့ဒီအကောင်လေးကိုထိမ့်ထုတ်နေတဲ့အကောင်ကြီးဆိုတော့လည်းမရှိဘူးဆိုတာတရားတွေအထုတ်ကြည့်တဲ့အခါခန္ဓာစိတ်ဓာတ်ကွင်းဓာတ်ဒီသုံးမျိုးစုံရှုလို့နားလည်သွားပြီဆိုလို့ရှိရင် ခန္ဓာအတ္တဆွဲပေါ့ဇီဝအတ္တဆွဲပရမတ္တဆွဲဆိုတာဘယ်လိုလဲဖြစ်သွားတော့တာလဲယုံနဲ့နာပိုင်းခြားသိလိုက်တာနဲ့ပဲဇီဝအတ္တအဆွဲဖြစ်တော့တာပဲအကြောင်းနဲ့အကျိုးဒီကြောင်းနဲ့ဒီကျိုးဆက်ဆက်ပြီးတော့ဖြစ်နေဖို့ရှင်းသွားလို့ရှိရင်ပရမအတ္တဆွဲဆိုတာဒါလည်းရှင်းသွားတော့တာပဲလုံးဝရှင်းဖို့ဆိုတာကတော့ ဝိပဿနာဉာဏ်လေးအချိန်တိုင်းတက်ပြီးတော့အရိယာမဉာဏ်ကိုဉာဏ်နဲ့နိဗ္ဗာန်မျက်မှောက်ပြုတဲ့အခါကျမှသတ္တဝါဖြစ်တဲ့အခါကျမှအဲ့ဒီအစွဲဉာဏ်လုံးမရှိပါဘူး။သမုစီရပဟာနဲ့ကျွတ်သွားတယ်။ဒီဝါဒအစွဲနဲ့ကျွတ်တာပဲ။ပရမတ္တအစွဲနဲ့ကျွတ်တာပဲ။ဘာဖြစ်လဲဆိုတော့ခုနသတ္တဝါဝါတွေကိုရှိတဲ့ကာလမှာလည်းပဲအပိုင်းခြားခြားဒီလိုရှိဝင်ကြည့်ကြည့်သွားတဲ့အခါကျတော့လည်း အဲ့ဒီအစွဲကြီးကျန်တော့ရှိချက်သွားတော့ယုံနာကိုယုံနာအနေနဲ့ပြန်ပြီးတော့စဉ်းစားကြည့်ပြီးယုံနာမဲ့ပေါ်တာပုဂ္ဂိုလ်တ attva အနေနဲ့ဒီဝတ္တအနေနဲ့ပရမအစအနေနဲ့ပေါ့လေအဲ့ဒီဆွဲကြီးဝင်တော့အဆွဲကြီးလုံးဝချက်သွားတယ်ဒီလိုဆိုလို့လေတို့တူနာစေခဏသတိစေခဏထိတိစေခဏ ဆိုင်ကြံနေတဲ့ခလာတွေဟာလည်းပဲဤသူသိစသရှိမှတဲ့ပုဂ္ဂိုလ်ဟာဒီတိုင်းပဲတစ်ခုခုဥစ္စာပြီးတော့ဤကထားပြီးတော့ပြီးတော့တာပါပဲထူတာကတော့ကြံကြီးလက္ခဏာဟာနှလုံးကရုပ်ခန္ဓာအဲဒီကြံကြီးဟုတ်ရိုးရိုးရဲ့တရားပါလေနှလုံးရုပ်ပဲသိရပါမယ်ဓမ္မဘုံပဲပါပါပဲ ကျန်တာအကျံဟုရှိဟုကနံခန္ဓာလေးပါးပါနေပါတယ်။အဲဒါတော့ခေါ်လို့ရတော့မဟုတ်ဘူး။ကျန်သိရတဲ့အာယုံကတော့ရုပ်အာယုံလည်းရှိတယ်။နာမ်အာယုံလည်းရှိတယ်။ကိညာအာယုံရုပ်စုံလည်းရှိပါတယ်။ဒါတော့ပဲရှိပါတယ်။ဒါကြောင့် အယုဒ္ဓရိကေသီလဝန္တသုတ်ဟာပေါ့လေသီလရှိသောပုဂ္ဂိုလ်ဟာအရှင်ယဟန်ပဲဖြစ်ဖြစ်ယုဒ္ဓမြေတိပဲဖြစ်ဖြစ်ပေါ့လေယောဂီပုဂ္ဂိုလ်ဟာဥပါဒณะခန္ဓာ၅ပါးတို့ကိုဖြစ်ပေါ်ပြီးကြွယ်ပြောက်တဲ့အလေးပေါ်လိုက်ကြောက်တဲ့ဆင်းရဲတဲ့အလေးအတ္တမပါစုပါဠိဘာသာ သဘောတရားအနေနဲ့ပေါ့လေဒီလမ်းဖန်ဆိုရှိမှနှလုံးသွင်းရမယ်လို့ပြထားပါတယ်တဲ့တဲ့နှလုံးသွင်းရမယ်လို့ဆိုပါတယ်ဟောထားတာကနိစ္စလို့ဟောထားတာကနိစ္စလို့လုံးရသွားလို့မရဘူးဟောထားတဲ့တရားတွေကဆင်းရဲလို့ဆိုတာကိုကဆန်းတာလို့ကြောင်းရသွားရလို့မရပါဘူးယုံတဲ့တရားတွေလည်းပါဇီဝအတ္တပရမအတ္တမပါဘူး ဘောသိတဲ့ပြဲလို့ခေါ်ထားတဲ့ဟာကိုကိုယ်ကသွားပြီးတော့နားမလည်ပဲနဲ့သွားပြီးတော့ထည့်ယူလို့ရှိရင်ဒါနိလန်ရနှလုံးသွင်းတယ်လို့ခေါ်ဘူး။ဒီဘောကကိုပဲမျက်စိရဲ့သဘောပဲလို့စာတွေ့အရာသိထားပြီးတော့လက်တွေ့ကြည့်အောင်ဖြောင်းရမှန်မှန်ရှိရပါလေ။ဒါပဲ။ကိုယ်ကဟာရေကိုလိုလိုက်ရှိ။အဲဒီလိုရှိတော့ ပါကျိုးတွေရကြတော့ဆိုတာကတော့ဆက်လက်ပြီးတော့ရှင်းလင်းကြရအောင်ပါပေါ့ဒီတော့တရားတွေကြည်လာလောက်အထုပြီးတော့ဝိပဿနာဉာဏ်နဲ့ရည်ကျက်ပြည့်စုံပြီးတော့အရိယာမေညာပုံညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာဒီကလည်းပဲမြဲပါပါပြီအဲဒီဒီကလည်းပုဂ္ဂိုလ်ဟာ တွားချောဖြစ်တဲ့ယုံနာပြေခလာတရားတွေကိုရှိတော့အမျက်ရှိသဘောပဲဆိုတာပေါ့လေ။ဒါလေးသိလာတယ်။သတ္တဗပုဂ္ဂိုလ်ဆိုလို့ရှိရင်ကိုရပြရပိုင်းကစသိလာတော့တာပါပဲ။အခြေပြကိုခက်သက်သက်သိလာတော့။အဲဒီရှိရနေပြီးတော့ပတ္တနာဉာဏ်ရှင်ကြီးဆက်ပြီးတော့သတ္တပတိဖို့ဆိုတာပေါ့လေ။အဲဒါကိုမျက်မှောက်ကြည့်ပါရဲ့။ရှုနေရင်ရှုနေရင်က ရှုရအာယုံရှုခဲ့တဲ့စိတ်ကငြင်းငြင်းငြင်းပဲပြက်ပြက်ပြက်ပြက်ပြီးတော့သွားတော့ပါလေ။အဲဒီလိုမျိုးသိသိရတာဟာသတ္တဝါပုဂ္ဂိုလ်ရဲ့ထုံးတာပဲရှိရုပ်ရှိရုပ်ပါပဲဒီလိုဆိုထားပါတယ်။အရှိမလေးလို့ရှိရင်ငြင်းတဲ့ပြန်ပြီးတော့ရာရုပ်ထုံးတာပါပဲလို့ဒီလိုကျန်ကန်ကပြထားပါတယ်။ ဒီသက်ကြတဲ့စသည်မှာထင်ရှားဖြစ်ပေါ်နေတဲ့ခန္ဓာ၅ပါးကိုသုံးဖို့အခန္ဓာတိုက်တာကိုယ်သက်ကိုမမျက်စေသဘောပဲဆိုတဲ့အနေနဲ့ပါလေကြည့်ပြနေတဲ့ပုဂ္ဂိုလ်ဟာသတ္တဝတ္တိလက်ဆိုရောက်ပြီးတော့သတ္တဝါဖြစ်နိုင်ပါတယ်ဆိုတာပေါ့လေဒါကတရားအထုတ်ကယောဂီပုဂ္ဂိုလ်ရဲ့ဘာသတ္တဝတ္တိလက်ဆို ရောက်သွားနိုင်ဖို့ကြပါလေဒီတော့ဘယ်ဘုံရောက်ချင်လို့ရှိရင်တော့ပိုင်ပိုင်လေးလေးရောက်ချင်လို့ရှိရင်တော့ဒီသီလဝဇ္ဇတုအရာနဲ့ပဲဒီရဲ့စသည်ပါပေါ့လေသင်္ချာတဲ့ခန္ဓာ၅ပါးကိုသုံးဖို့ခန္ဓာစိတ်ဓာတ်အကွင့်လက်ကိုရှိရမယ်ဆိုတာမရှင်းဘူးလားဒီမနာကိုရှင်းပါလေနောက်ပြီးတော့တတ္တဘာကခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တမြောင်း ကျุနေလို့ရှိရင်တက္ကရာကြီးဆိုရောက်နေတယ်တက္ကရာဖြစ်နိုင်တဲ့အကြောင်းလည်းပဲဒီတော့ပါပဲဖော်ပြထားပါတယ်တက္ကရာကဖြစ်တဲ့ပုဂ္ဂိုလ်ကလည်းပဲဆက်ရှိနေလို့ရှိရင်ဥပဒနာညာကြီးကျတဲ့အခါမှာနာဂဖြစ်နေတယ်နာဂမှာတစ်စိစိတ္တကိုယ်ကယဟနာဖြစ်လို့ရှိရင်လည်းပဲဒီယုံနာခန္ဓာတွေကိုပဲဒီခန္ဓာတိုက်တာပွဲတာကိုပဲဆက်လက်ရှိနေလို့ဥပဒနာညာပြည့်စုံသွားလို့ရှိရင် ကိလေသာကုန်ခံယဟနာရှိဖြစ်နိုင်ပါတယ်ဆိုတာပေါ့လေနောက်ဆုံးယဟနာဖြစ်တဲ့အထိလက်ဆောင်ရကိုယ်လည်းနေကြထားပါတယ်ယဟနာဖြစ်ပြီးတော့လည်းဒီဝိုင်းနဲ့ခန္ဓာ၅ပါးကိုသုံးဖို့ခန္ဓာတိုက်တာအပွင့်တတ်ကိုပဲနေသာလူကအနတ္တလို့ရှိရသေးကြောင်းအဲဒီလိုရှိခြင်းရင်းဖြင့် ညံ့တော့ဘဝမှာပေါ်ဒီဆန်းရန်သာသာနေရာကြောင့်ဒိဋ္ဌသမသိခောက်ကြတာလို့ခေါ်ပါတယ်။ဒီဘဝမှာဆန်းရန်သာမြင်ရတာတဲ့။ဒီကနေ့မှာချုပ်ရဲတဲ့စီရောက်နေတာပုံဝင်စားတဲ့ဘဝပေါ်လေ။အဲအတိကံစီနေရတဲ့ဉာဏ်နဲ့အများအားဖြည့်ဆုံးနေတာပေါ့။ဉာဏ်လာဆိုလို့ရှိရင်တတိယရန်ကနေတာပဲ။သူ့မှာပမာဏဆိုတာမရှိဘူး။တတိကံကတော့ရှိမိတဲ့အာယုအခြေဖြစ်နေလည်းမြင်နေလို့သာပဲဆိုပါ သတိကံစဉ်နဲ့ပြည့်စုံနေကြောင်းလည်းဟောထားပါတယ်။ဒီတော့ဝိရဏခန္ဓာ၅ပါးယုံနာတရားတွေဆိုတာတရားဖြင့်ခန္ဓာတိုက်တာပွင့်တာတွေဆိုတာပြုရင်ဖြစ်ဖြစ်ကြတဲ့ကစပြီးရှိပါတယ်။အခုတရားထုတ်ကြတဲ့ပုဂ္ဂိုလ်တွေကလည်းကိုကဒီတရားအောက်ဆုံးဒီလိုအရိယာကိုဖြစ်တယ်ပေါ့။ပြုရင်လို့ဆိုရတယ်အဲဒီကုသိုလ်ရှင်အဖြစ်ကအဖြစ်ကလေးကိုပါစာရင်းရှိရပါတယ် ယဟန္တာဖြစ်တဲ့အရှိရှိပါပါတယ်။တကယ်လို့ယဟန္တာဖြစ်ပြီးကြအောင်လို့မှအနည်းဆုံးသဘက်ပုံရရှိပြီးတော့အပေလေးဘက်ကလုံးရောက်ရေးအတွက်ပါလေ။လူဖြစ်တဲ့သာသနာတော်ကြီးနဲ့တွေ့ကြုံကြုံလောက်အောင်အဲတိကျကြုံလောက်အောင်ပေါ့။ဒီဖြစ်ရကြုံလောက်အောင်အထောက်အပံ့နေလို့ယဟန္တာဖြစ်ပြီးတော့လည်းပဲဒီတသမသုခဘုရားက ပဋိသမ္မာရှင်ဒီအရေးအတွက်ရှိရတယ်ဆိုတာအခုရှင်းပြလို့ပြရပါပြီ။ဒါကြောင့်သတ္တဗာဖြစ်စေဒီရှိနည်းအတိုင်းပဲရှိရတယ်ဆိုတာပါ။သွားချောင်းကဖြစ်တဲ့ယုံနာတရားတွေသူတို့ဖြစ်စေလိုက်ပြီးတော့အငြင်းပြခြေလိုက်တဲ့ဆရာဆန်တွေဆွေးနွေးဆိုရှိရတယ်။တနည်းအားဖြင့်ခန္ဓာတိုက်တာဖွင့်လိုက်ပြီးသူတို့ဖြစ်စေပါလိုက်ပြီးရှိရတယ်ဆိုတာနားလည်ရပါရဲ့။ဒီရှိနည်းအတိုင်း ရှိလာတယ်လို့တွား၆ပါးကဖြစ်ပေါ်သမျှရှင်ပေါ်သမျှယုံနာတရားတွေကိုခန္ဓာတိုက်ကဖွင့်တဲ့တရားတွေကိုအမြဲပုံဆင်းရဲပုံအတ္တမပါတိပန်သူတော်တိုက်သူဖြစ်ပုံပါလေ။ဘုရားနိုင်ငံကြီးတွေရတယ်။ဒီဒီလေးရှိမှတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်သဘာဝအတွင်းတော်ကအဲဒီညာအဖြစ်ရတာပါလေ။သမလနာညာလို့ဆိုရပါရတတ်ပါလေ။ ချို့ညာထက်မြက်တဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်တော့တပတ်တောင်မဆိုင်ပါဘူးသူဒီစိတ်သက်သာအထုလို့ရှိရင်ဝိပဿနာဉာဏ်ကတော့ဒီအသုံးရဲ့တွင်းတော်မှာရလာတတ်ပါတယ်အဲဒီလိုကြည့်ပြီးတော့အရိယမဂ်ကိုဉာဏ်နဲ့နိဗ္ဗာန်ကိုတွေ့ရပါတယ်ဥပဒနာဉာဏ်ကြီးချက်ကျေဆုံးသွားတယ်ဒီလိုခြေချတွေ့ထားတဲ့သောတာပန်ပုဂ္ဂိုလ်ကဒီခုပြောခဲ့တဲ့အတိုင်းပါလိမ့် မိမိကိုယ်တိုင်ရှိတယ်လို့အခြားခြားပါတာရေးသာသနာရေးပါကြည့်ပြီးရှိသေးသလားလို့ရှင်ကြီးကြည့်တဲ့အခါမှာမရှိဘူးဆိုတဲ့အဆုံးဖြတ်အတိအဝင်ကိုကိုယ်တိုင်ရတော့တာပါပဲတခြားမှတော့ဟုတ်သေးပါဘူးအဲ့ဒါလည်းပဲဆက်ပြီးတော့ရှင်းလို့လိုပါတယ် ဒီလိုရှားဘာသာရေးသာသနာရေးဒီမှာကမဟုတ်သေးဘူးဆိုတော့ဒီဆရာသာသနာပေါ့လေဓမ္မဝိနည်းခေါ်တဲ့ဒီဗုဒ္ဓသာသနာအကျင့်မှာတော့မှယခုပြောခဲ့တဲ့အတိုင်းပေါ့လေသတိပဋ္ဌာန်နေရမရှိဘဲနဲ့အရှုဖို့ရမေ့နေတဲ့ကိန်းကနဌာနတွေဟာဒီလိုယုံနာအဖြစ်ပြ နိစ္စဒုက္ခအနတ္တအချက်နဲ့သဘောပါကိုကြည့်တဲ့ကိုယ်ပိုင်ညာမဖြစ်တော့ဘူးရုပ်ရတဲ့ကတော့ဆင်းရဲတွေလုံးဝချုပ်ငြိမ်းတဲ့နိဗ္ဗာန်ကြည့်တဲ့ဉာဏ်ဖြစ်နိုင်ဘူးလို့လည်းပဲသိနေဆုံးဖြတ်နိုင်ပါလေ။ဒါကြောင့်တရားအာမထုတ်ပါလေလို့တရားတော်မသိသေးဘူးဆိုလို့ရှိရင်ကိုဆရာကြီးကောင်းလို့လို့ဒီဆရာကြီးကောင်းလို့လို့ဆို ကိုနည်းကောင်းလို့လို့ဒီနည်းကောင်းလို့လို့နဲ့လိုက်ရှာဖွယ်ပြီးတော့မျှော်ကြည့်ရတဲ့အနေမျိုးပါပဲ။ဒါလည်းတော့မရှိတော့ပါဘူးဒီတရားသူသတ္တဗာဖြစ်ပါလို့ရှိရင်။ဒါကပြောတာဒီလည်းပဲကိုယ့်အစီနဲ့စိုက်ဆိုင်ပြီးတော့မှန်မှန်မှန်ပေါ့လေ။တိတိကျကျထုတ်ပြန်နိုင်စွမ်းရှိပါပါလား။ပစ္စကဒိဋ္ဌမျက်မှောက်ပင်အားဖြင့်ဟောလေ။ ပြီးပြီးချိန်ရှာသွားပါတယ်တက္ကအာရှိခါတဲ့ကိုပုံပုံလေးလေးရှင်းရှင်းလေးလေးခါတဲ့ကြည့်သွားတော့ပါမျက်စိလေးကျဘာမှမရှိတော့ပါဘူးတမန်ဒါရှင်ဤအခါပေါ်မှာလည်းယုံကြည်သွားပြီရှင်ဤအခါလည်းပြီးလို့ကျင့်လို့အစင်းစင်းအစင်းစင်းအဋ္ဌညာလေးတွေပွင့်သွားတာဝိဒနာညာအဋ္ဌညာနဲ့ပြည့်စုံတဲ့ခါကျတော့တကယ်အေးသက်ကိုပြည့်သွားတာဆိုတော့ကောင်းကောင်းယုံကြည်သွားပြီပေါ့ အဲဒီလိုစိတ်ချရတဲ့နောက်ပိုင်းမှာအခြားခြားပြောဟောခြင်းပြီးဒီဆက်ချက်ကြီးဟောတယ်ကြားရသိရတဲ့အခါမှာကိုယ်ကိုယ်ရဲ့စိတ်ဆိုင်ကြည့်လိုက်လို့ရှိရင်သူတို့ဟောပြချက်များကိုငုံကြည့်ရတဲ့အနေမျိုးရမှာပါလေကိုကအပေါ်ကြီးအနေနဲ့အသိနေတတ်ပါလေဒီလိုဆင်ခြင်ပြီးတော့သုံးပြပုံဟာတတ္တရသစ္စာကနာညာလို့ဒီဆိုပါလေ ရှင်ရဌာနမှာဘုရားလက်ထက်တော်ကာလကရှင်ဝတ်ပါမထေရဲ့မချက်ချတော်လေးပါလေ။နားလည်လိုက်ပါလေ။ရှင်ဝတ်ပါမထေဟာသက်သာပြနဲ့တွေ့တော့တရားအထုရသေးခင်ကတော့မြတ်စွာဘုရားကိုတကယ်တိချာသူပါဆိုတာနားမလည်ပါဘူး။သူတို့ကိုယ်လိုလည်းပဲသင်နဲ့သိနေပါပါပဲ။ သင်ကြားတဲ့တိုင်အထုတ်တော့တကယ်အရှိအမှာယုံလာကျောင်းကျုပ်စပုံလေးကျောင်းကျုပ်သက်ဒီပေါ်မြတ်ရှိတော်ပဲဆိုတာအစိမ့်နဲ့စိတ်ဥပဒနာညာလေးဖြစ်သွားပုံရစ်သွားပုံဖြစ်လုံသွားပုံလေးအငိမ့်ကနိဗ္ဗာန်ကိုတွေ့သွားပုံလေးပေါ့လေအဲ့ဒါကြီးရှင်းသွားတော့မြင်လူကြီးမြင်လူတော့မမြင်လူတော့မြင်နေတယ်မမြင်လူကြီးနှမျိုးလုံးမမြင်ဘူးတဲ့ဒီနေ့မှမျက်စိရှိထားလို့ရှိရင်သူတို့ကမျက်စိပါပါပါ ရှိတယ်ကိုယ်မှာမျက်စိမပါဘူးဆိုလို့ရှိရင်သူကမျက်စိပါလားမပါဘူးလားမြင်လားမြင်လားဆိုတာမသိနိုင်ဘူးဒါကြောင့်တိမှတိမတိတိမတိရင်တိမတိမတိဆိုတာပါလို့ရှိကဆရာတော်များလွယ်လွယ်လေးနဲ့မှတ်ရအောင်ဆိုပြီးတော့သဘောကလေးကိုပေးထားတာဒီလိုကိုရှင်းပါတယ်ဒီလိုဒီဓမ္မဝိနည်းခေါ်တဲ့ ဘုရားသာသနာ့ဘာတပါအခြားအပြင်ဘက်ကဘာသာရေးသာသနာရေးမှာရှင်ကြီးမှလည်းမရှိရှင်ကြီးမှရှိတော့ကျင့်လို့ပြိဋ္ဌာန်ငြိမ်းလို့လည်းမရှိဘူးဆိုတာဒီကဏိကာယမဝကပါဠိမဘိနိမနသုသုပတ္တပရပိုက်ကိုလက်ဆောင်ရနောက်ဆုံးမူချပြီးတော့ဟောခဲ့တဲ့ချက်ကလေးတွေကိုသတိထားကြရပါမယ် အဲဒီမှာဒီဘက်ကပြပိုက်ကသက်သာပြပရိနိဗ္ဗာန်ဆံဃာလေးလေးမှာမြတ်စွာဘုရားထံမှာရောက်သွားရဲ့အခြားခြားသုရဏကတ္တဝဆရာကြီးတွေဟာလူနဲ့တရားကြည့်သူတွေပါသူနည်းတိုင်းအထောက်လို့ရှိရင်ဘယ်လိုအကျိုးတွေရပါမလဲဆိုတာကလေဆရာကြီးတွေလုပ်နေတာအဲ့ဒါတွေကိုသူသိချင်မှကြည့်တော့ သို့တော့သူတို့ကတော့ဒီသုမတပရိပိုက်ကတော့ဘုရားကိုကြည်ရတော့ကြည်ရပါလေ။ဒါပေမဲ့ဘုရားစကားတော့နောက်ဆောင်လေးပါဘူး။ဒီတော့ရသော်ပြပရိနိဗ္ဗာန်ရဲ့ဆံဃာကြီးလေးပါဘူးလေ။သူရှိတဲ့ပြဿနာလေးကြည်လေကျွန်တော်ရသော်ပြသမှာရောက်ပါပါလေ။ရသော်ပြသမှာရောက်ပြီးတော့ရသော်ပြမေးပါလေ။အဲဒီကုလကတ္တဝဆရာကြီးဆရာကြီးတွေဟာသူတို့ခေါ်ပြောနေကြတာ။ တကယ်ကြည့်လို့ခေါ်ပြတာလားဆရာတဲ့အဲ့ဒါကြည့်ချင်ပါလေမတည်ပဲနဲ့ညာခေါ်နေတာလားသက်ဆောင်ရာကအဲ့ဒါလေးရှင်းနေပြီးတော့မပြတော့ဘူးဥပဒါတဲ့ကမူချပြမယ်အဲ့ဒီလိုတိုင်လိုက်တာတဲ့အဲ့ဒီလိုတိုင်အမှတ်ဖို့ပဲတဲ့သက်ဆောင်ရာမူလေးချက်ချပြပါလေသက်ဆောင်ရာသုပတ္တဓမ္မဝိနည်းအရိယော အဋ္ဌိကောမေကောနာဥပါလောတိသမနောကိတထနာဥပါလောတိစသည်ပေါ့ဒီဘက်ပြပိုက်တဲ့သမုဒ္ဒရာခေါ်တဲ့ဘာသာရေးသာသနာရေးမှာချူစီမြင့်မြတ်တဲ့အဋ္ဌိကမဲ့မရရှိနိုင်ပါဘူးတဲ့အဲဒီအဋ္ဌိကမဲ့မရရှိနိုင်တဲ့ဘာသာရေးသာသနာရေးမှာကိဋ္တိတာရင်းသူလည်းပဲမရရှိနိုင်ပါဘူးတဲ့ ထမကိလေသာရေလူသတ္တဗံဒုတိယကိလေသာရေလူသက္ကရာကံတတိယကိလေသာရေလူအနာဂါနဲ့သုတ္တကိလေသာရေလူဟန္တာဟောတယ်ကိလေသာရေလူလည်းမရှိပါဘူးတဲ့မရှိဖြစ်ပြမရှိရကိလေသာရေလူမရှိရတဲ့အမှုတစ်ခုချပြလိုက်ပါလေယသမိသကောအဲသုဘတဓမ္မဝိနည်းအရိယောအဋ္ဌိယောမေကောဥပါလဝတိသမနောဂိတ္ထဥပါလဝတိစသည်ဟောတယ် ဓမ္မဝိရိယခေါ်တဲ့ပါဠိရေးသာသနာရေးပါအထေရမဲ့ရရှိနိုင်တယ်အဲဒီဘာသာရေးသာသနာရေးမှာကိလေသာရေးလူလည်းပဲရရှိနိုင်တယ်ဘုဒ္ဓခုချလိုက်ရတယ်။လက်ကျင်ရှေ့ရှာရှိရမှာကိလေသာရေးလူရှိနိုင်တယ်အဲဒါသုတ္တကလည်းသဘောကျသွားပါတယ်။ ဓမ္မဝိနည်းဆိုတဲ့စေတုဟာဓမ္မအယအကျိုးစီးပွားဖြစ်ထွန်းရေးအတွက်တိကျတဲ့လမ်းစဉ်တစ်ခုကြီးပါလေဝိနည်းဆိုတာကတော့အကျိုးတကျရှင်းသုံးနိုင်ရေးအတွက်စီကံဥပဒေကြီးပါလေအဲဒါအကျိုးစီးပွားဖြစ်ထွန်းရေးအတွက်တိကျတဲ့လမ်းစဉ်တိုင်းရှင်းသုံးတဲ့အခါမှာ စည်းနဲ့ကမ်းနဲ့သင်လို့ရပါတယ်။အဲဒီဓမ္မဝိနည်းကိုပဲကိုယ်လုံးစိတ်သုံးမျိုးလုံးကိုလူချင်းကြီးကြောင်းအဆုံးအမဖြစ်လို့သာသနာသာသနာလို့ခေါ်ပါတယ်။အဲဒီအဆုံးအမတိုင်ရှင်းလို့လို့ရှိရင်ရှင်းလို့တော့ရှိပြီးတိုင်းငင်းပါပဲ။နည်းနည်းရှင်းလို့နည်းနည်းပါများရှင်းလို့များရှင်းလို့တော်တော်ပြည့်လောက်ရှင်းလို့လို့ရှိရင်တော့အရေးကြီးတဲ့ကိစ္စတွေနေပြီးတော့တခြား စိတ်တွေလည်းစိတ်တွေငြိမ့်ပြီးသမဏအဖြစ်ဖြစ်ပါမယ်ဒီတော့မူလချက်ချပြပြီးတော့မြတ်စွာဘုရားရဲရဲတော့သူ့ကိုယုံကြည်တဲ့ယုံကြည်ပြီးတော့လာတဲ့ပုဂ္ဂိုလ်ကြီးဆွဲဆွဲရဲယုံကြည်ပြီးတော့လုလုဖြစ်အောင်ဆိုပြီးတော့မြတ်စွာဘုရားဆက်ပြီးတော့မိကြတာတော့ဒီမှာသမေခောသုဘတသဘာဝနေအယောအထေရောမေကောဥပလာမတိ ဣတိဝသုဝတ္တသမနောဣတတိတိယောသမနောဣတတတိယောသမနောဣတသုဒ္ဓသမနောတဲ့မဂ္ဂင်ရှိချာဤပါဒမစွာရှိနိုင်ဘူးမဂ္ဂင်ရှိဖို့အကျင့်တရားသီလမဂ္ဂင်သမာဓိမဂ္ဂင်ပညာမဂ္ဂင်ပေါ့လေသီလတိကသမာဓိတိကပညာတိကခေါ်တဲ့သာသနာဒီငါဖျားသာသနာဘာသာရှိတယ်တော့သက်သက်သာသာမြင်ကြပါလေ ပြက်ပြက်သားသားမြင်ကြတဲ့နေရာမှာတော့သူတစ်ပါးကိုဘာမှထိခိုက်နေတဲ့သဘောမရှိဘူး။ယုံကြည်ခြင်းနဲ့လာတဲ့ပုဂ္ဂိုလ်တွေဆွဲမြဲယုံကြည်ပြီးတော့အလုပ်ဖြစ်အောင်ဆိုပြီးတော့ဒါပြောရတာပဲ။တခြားပါလေဆောကားရင်လည်းမပါဘူး။မိသူစိတ်နဲ့ဥမာပဲမလွတ်ရှိနိုင်လေ။ဒီငါပြောတာကနာမှာရှိတာငြင်းကြုံတရားရှိတယ်။အဲဒီတည်းကျေလို့ရှိရှိတာငြင်းလို့ရှိတယ်ဆိုတာ သက်သာမှမှကိုပြတ်ပြတ်သားသားရဲရဲတော့နေကြလိုက်ပါလေအဲဒီစကားထောက်လို့ရှိရင်ခုနသတ္တဗံတရားတော်သတ္တဗံဖြစ်တဲ့ပုဂ္ဂိုလ်ဟာသူ့ဣရိယာညာလေးနဲ့သိသွားတဲ့အခါမှာပေါ့လေကိုယ်ရင်ငင်းလာတာလေတိမှတိတိတိတိမတိလေတိမတိမတိဆိုတာပေါ့လေကိုယ်ရင်တိသာတော့ပြတ်သွားကြဟာတကယ်ဒီလိုဟောထားတာလားမတိပဲနဲ့ရဟောတာလားဆိုတာပေါ့လေ ကောင်းကောင်းညီလာတယ်ခုနပြုတဲ့ကတ္တဝါတွေလည်းပဲအဲကောင်းကောင်းရှင်းသွားပြီပေါ့သူတို့တကယ်အမှန်တရားကိုကြည့်တာပေါ့အမှန်တရားကိုကြည့်အောင်တော့ယတိမပါတဲ့ပုဂ္ဂိုလ်ကသူများတကယ်သိလားမသိဘူးလားဆိုတာခံမှန်းကျင်နေတော့မှတကယ်ပြီးတော့မလွယ်လာပါဘူးတကယ်တက်တာကြည့်လို့ဆိုရင်တော့တော်တော်မလွယ်တဲ့ကိစ္စပါအခုပြောခဲ့တဲ့အချက်တွေက ဒီလိုရှင်ရင်ပြီးဆုံးဖြတ်ဖို့ဟာတတိယပြစ္ဆကနာဉာဏ်ပါပဲဒါကိုပဲကြည့်ရဆရာတော်ဆရာကြီးကနိယာမအဆောင်ဖို့ရှိထားရပါတယ်ရှိမှသိရဤလမ်းမှပြင်ပတခြားပါခုလိုရှိမှပြီးတော့သိရတဲ့ဓမ္မဝိနည်းခေါ်တဲ့ဤသာသနာတော်မှာပြင်ပတခြားပါတာဤသာသနာရေးမှာဒီလိုဆိုလို့ရတယ် ကိလေငြိမ့်ပြီးရရီမရှိဆုံးဆက်ရကိလေသာငြိမ့်ပြီးအရာပုဂ္ဂိုလ်မရှိဆိုတာကိုအတိအကျဆုံးဆက်နေရပါတယ်။ဒီလိုတိယတတိယပိဿကလာတဲ့အဲဒါလို့ဉာဏ်မှာဖြစ်ပါတယ်။ဒီနေ့ရှိတယ်လို့ကြည့်တဲ့ပုဂ္ဂိုလ်ဟာအခြားဘာသာရေးသာသနာရေးဌာနများမှာရှိပါသေးသလားလို့အရှင်ကြည့်တဲ့အခါမှာဒီလိုကြည့်တဲ့ အဲဒီပုဂ္ဂိုလ်ဟာအခြားဘာသာရေးသာသနာရေးမရှိဘူးဆိုတော့ဒီဘုရားသာသနာဘာသာဒီဓမ္မဝိနည်းဘာသာဘာရှိတယ်လို့ဆုံးဖြတ်တတ်တယ်အတိညာဘောပိုင်သွားပါပြီဒီနေ့တော့တတိယသစ္စာကလာရှိပုံလောက်ပဲရှင်းနေ ဒီကနောက်နေ့ကြာမှာဆုံးရဒီကနေ့စပြီးပြန်ပေါ်ပါမယ်ဒါပဲဆိုကြအောင်